စာဖတ်တဲ့ကလေးစာမကြေဘူးနော်စာမကြေဘူးစာမကြေဘူးငါဖြစ်နားထောင်ရင်နားထောင်ရင်ငိုက်ငိုက်သွားတယ်ကဲတရားလေးနည်းနည်းခေါ်လိုက်ကြအောင်စို့နော်ဘလောက်နည်းနည်းခေါ်ရဟမ်တဏှာကြီးကြောကြော ဘယ်နဲ့ပြိဿတဏှာကြီးကြော်ကြော်တဲ့တော်ပြီလားတဏှာကြီးကြော်ကြော်လားတဏှာကြီးရောရောလားအခုပဲ3နာရီနဲ့ဘယ်လောက်ရှိလဲ23မိနစ်ရှိနေပြီဒီကနေ့ သာသနာတော်နှစ်2550ပြည့်နှစ်မြန်မာနှစ်1369ခုနှစ်အဆုံးလာစားဘယ်နှစ်ရက်73ရက်ပါနေ့စနေနေ့ဒီကနေ့ ရှင်နေယဟန်နေပြုလိုက်ကြတာအများကြီးယဟန်က၅ပါးနဲ့တူတယ်ဟုတ်တယ်ရှင်က၃ပါးသာသနာပေါင်းမှာရှင်ဖြစ်ယဟန်အဖြစ်ရယူပြီးတော့ရှင်ပြုယဟန်ပြုကြတာရည်ရွယ်ချက်ကပါလဲဟမ်ပါတယ် နိဗ္ဗာန်လိုလားလို့နိဗ္ဗာန်ဆိုတာဘာတော့ပါတယ်ကျေပြောမှာပေါ့ဘာတော့ယုံနာဆင်းရဲ့ငြိမ်ငြိမ်ဟုတ်ကဲ့လား ယုံနာဆင်းရဲငြိမ်းမှုဆိုတာကပထမဘာငြိမ်းမှုလို့တော့ကိလေသာငြိမ်းမှုလို့တယ်ကိလေသာတဏှာရှိနေရင်ဘဝတဏှာဆိုရက်ရုပ်အသစ်နာအသစ်ခေါ်တဲ့ဘဝကိုလိုချင်တဲ့ဘဝတဏှာရှိနေသမျှတော့ဘာဖြစ်တော့ ရုပ်ဒေနာနဲ့ထထပြီးတော့ဖြစ်နေမှာမဟုတ်လားအဲရုပ်ဒေနာနဲ့ထထဖြစ်နေတာကိုဘာလို့ခေါ်တော့ရုပ်ဒေနာနဲ့ထခါထခါဖြစ်နေတာကိုဘာလို့ခေါ်တော့သန္တရာလို့ခေါ်တယ်နော်သံဥစဉ်လက်ဥချီအမယ်လက်ဥချီ တန်ထခါထခါသရာဖြစ်နေတာတဲ့တန်သရာထခါထခါဖြစ်နေတာတဲ့ဘာတွေဖြစ်နေတာလဲဆိုတော့ရုပ်တွေနာမ်တွေထခါထခါဖြစ်နေတာဟုတ်ကဲ့လားရုပ်တွေနာမ်တွေထခါထခါဖြစ်နေတာဟိုဘာခေါ်လဲတန်တရာဆိုတာဘယ်လိုဟာလဲဟုတ်ကဲ့လား ရုပ်တေနံတေထခထခဖြစ်နေတော့ချမ်းသာတွေထခထခတွေ့နေရတယ်နော်သိကြသလားဆင်းရဲထခတွေ့ရတာလားချမ်းသာထခတွေ့ရအဲ့ဒီဆင်းရဲတွေကအခုနတ်ဖြစ်လိုက်အခုလူဖြစ်လိုက်အခုအပေကြလိုက် အခုတခါတရိษံဖြစ်လိုက်အခုလူဖြစ်လိုက်အခုမြမာဖြစ်လိုက်နဲ့လဲမနေဘူးလားအဲ့ဒီလဲတာကိုဝတ်လို့ခေါ်တယ်ဝတ္တပါဠိကဝါရဲ့နောက်ကတသလင်းကျိတ်နှစ်ခုဆင့်ဝတ္တဝတ်ဟုတ်ကဲ့လားအဲ့ဒီလဲတာကို ဘာခေါ်လဲအဲ့ဒါလို့လည်နေသမျှချမ်းသာကြီးပဲမဟုတ်လားဒါကြောင့်အဲ့ဒီတဘောအပြည့်တဘောလဲနေတာကိုသန္တရာဝုချမ်းသာလို့ခေါ်တာပေါ့ပါတယ်ဟုတ်ကလား ဆင်းရဲဆိုတာလူတိုင်းသဘောကျတဲ့အရာပဲဩတတ္တဝါတိုင်းသဘောကျတာကိုဘယ်လိုဘာမှဟုတ်တော့ဟမ်ဒီတော့သန္တရာဝတ်ထဲမှာလဲနေသမျှတော့ဆင်းရဲလားချမ်းသာလားဆင်းရဲပါဗျာဒါကြောင့်မို့ သန္တာရဝတ္တဒုက္ခတောသန္တရာဝဆင်းရဲမှမောစနထာယလွတ်မြောက်ပါရခြင်းအကျိုးမှာပပိစ္ဆံရှင်သာမဏေဖြစ်ကိုယာစာမိလျှောက်ထားတောင်းခံပါ၏ဖေဟာအဲ့လိုဆိုရမဟုတ်လားဘယ်ဘယ်လိုတဲ့တော့ဘယ်လိုဆိုတာတော့ သန္တရာဝဆင်းရဲမှလွတ်မြောက်ပါရခြင်းအကျိုးငှာရှင်သာမဏေဖြစ်ကိုလျောက်ထားတောင်းခံပါ၏ဟုတ်ကဲ့လားဒီတော့ရှင်သာမဏေဝတ်သင်္ကန်းပတ်ယုံနဲ့ပဲသန္တရာဝတ်ကလွတ်သွားရောဒါဖြင့်ဘယ်လိုလုံးဝလွတ်တော့လဲပါတယ် တရားအထုတ်တယ်ဆိုတာဘာရည်ရွယ်ချက်တုံးဟမ်ဆင်းရဲဒါဖြင့်အဲ့ဒီဆင်းရဲကဘယ်လိုမှငြိမ်းမလဲပြောပါလေကိလေသာကိလေသာငြိမ်းမှ ဆင်းရဲဒါဖြင့်အဲ့ဒီကိလေသာကဘယ်ခါမှငြိမ့်မလို့ကိလေသာကဘယ်ခါမှငြိမ့်မှာတော့ယဟန္တာကဘယ်ချိန်မှဖြစ်မှာတော့ အရဟတမေဆိုတာဘာတော့ပါတဲ့ရာဓမေဆိုတာရှုမှတ်တာပြောတာမဟုတ်လား ဒါဖြင့်ဖောင်းနာရှုမှတ်တာလည်းအရဟတမေပိန်နာရှုမှတ်တာလည်းအရဟတမေကြွားတာလှမ်းတာရှုရှုမှတ်တာလည်းအရဟတမေအဲ့လိုလားဒါဖြင့်ဘာဟုတ်တာလဲဒုက္ခပါလားနော်မသိဘဲနဲ့လဲပြောတာပဲနော် ပြောကြတဲ့အခါမှာအရဟတမေတတိလို့သုံးသလားအရဟတမေသမာဓိလို့သုံးသလားဘယ်လိုသုံးလို့ဟမ်အရဟတမေဉာဏ်လို့သုံးတယ်အေးအဲ့တော့ဉာဏ်ဆိုတာရှုတာပေါ့ဟမ် ဒီနာဒုက္ခရဲ့နေရာပြောတယ်ဉာဏ်ဆိုတာထိုးတွင်းသိတာတဲ့ဟုတ်သလားအေးဒုက္ခရဲ့နေရာတော်လာပြီနော်တရားလေးနဲ့နဲ့နာပေါ်ရလို့တော်လာပြီဉာဏ်ဆိုတာထိုးတွင်းသိတာအဲ့တော့အရဟတမေဉာဏ်ဆိုတာလေအရဟတမေလို့နာမည်နဲ့တတ်ထားတဲ့ထိုးတွင်းသိတဲ့ဉာဏ်ပြောတာမဟုတ်လား အဲ့ဒီအရဟတမေညာကအမှန်နေသိသလားအမှားတွေသိသလားသိကြလားအမှန်နေသိတယ်အမှန်နေသိတော့မသိလို့ညှိနေတဲ့ကိလေသာတွေပယ်နိုင်တယ်ငြိမ့်သွားတယ်ဟုတ်တယ်မဟုတ်လားအဲ့တော့သိမှငြိမ့်တာမဟုတ်လား သိမှကိလေသာငြိမ်းတယ်ကိလေသာငြိမ်းမှဆင်းရဲငြိမ်းမှဟုတ်ပြီလားဒီလိုဆိုတော့အရဟတမေညာနဲ့အမှန်တရားကိုထိုးတွင်းသိအောင်မလုပ်ရမလဲဘာလို့သလဲ ဟင်ပါလေတတိလိုတယ်လားတတိလိုတော့တတိရှိုံနဲ့ပဲသိရောလားပါတယ် အေးအဲ့ဒီကအတန်တော့ကျေပါရဲ့ငါကိုရင်နေတော့မဟန်ဘူးငါကိုရင်ငါကဒီခုပြောတယ်တတိတမာတိဉာဏ်နဲ့ဉာဏ်ဖြစ်ဖို့ရတမာတိလိုပါတယ်တဲ့။ကဲဟုတ်သလား။အဲငါကိုရင်နေရသာတော့ကြရည်။နော်။တမာတိဆိုတာဘယ်လိုဟာလဲ။ စူးစိုက်တည်ငြိမ်မှုဒါဖြင့်အဲ့လိုစူးစိုက်တည်ငြိမ်မှုတမာရိယာအောင်ဘာလိုအပ်သလဲဝိရိယနဲ့ကြိုးစားပြီးတော့ဈဉ္ဉံလျှောက်ရမှာလားဒါပဲကြိုးစားပြီးစားရတော့ရမှာလားဘယ်လိုတော့ ဝိရိယလိုတာလားတတိလိုတာလားတတိလိုတာပါဩဒီတခါလဲငါကိုယ်နေရသာသွားရရင်တတိတမာတိညာဟုတ်ကဲ့လားဒါဖြင့်အဲ့ဒီတတိကအာကောင်းတဲ့တတိလိုအပ်သလားတော်ယုံရောယုံတတိလိုအပ်သလားအာကောင်းတဲ့တတိဟာဆက်ဆက်ရမယ်မဟုတ်လား တနေ့လုံးဆက်ဆက်အောင်ရှုမှတ်နိုင်တဲ့တတိလိုတယ်မဟုတ်လားအဲ့လိုတနေ့လုံးဆက်ဆက်နိုင်အောင်ရှုမှတ်တဲ့တတိရဖို့ရာကများများအိတ်များများစားဖို့လိုတယ်ပေါ့ဘယ်လိုလိုဘာလိုလိုဝိရိယလိုတယ်သိကြလားဝိရိယနဲ့ ကြိုးကြိုးစားစားအားထုတ်တဲ့ပုဂ္ဂိုလ်မှာတတိဆက်ဆက်မိအောင်ရှုမှတ်နိုင်မယ်တတိဆက်ဆက်မိအောင်ရှုမှတ်နိုင်တဲ့ပုဂ္ဂိုလ်မှာစုတည်ငြိမ်မှုတမာရီအားကောင်းမယ်စုစိုက်တည်ငြိမ်မှုတမာရီအားကောင်းမှထိုးတွင်သိတဲ့ဉာဏ်သို့မဟုတ်ပညာဖြစ်ပေါ်မယ်အဲ့လိုမဟုတ်လားစူးစိုက်တင်ငိမ်မှုတမာရိအာကောင်းမှထိုးတွင်သိတဲ့ဉာဏ် သို့မဟုတ်ပညာအတိတ်ပဲအတူတူပဲမဟုတ်လားဉာဏ်နဲ့ပညာနဲ့အတူတူပဲမဟုတ်လားယံဖယံခါဉာဏ်လို့သုံးတယ်ယံဖယံခါပညာလို့သုံးတယ်အဲ့ဒီထိုးတွင်းသိတဲ့တတိပညာဖြစ်ပေါ်မှပဲရုပ်သဘောနာမ်သဘောအမှန်တိုင်းသိတယ်ဒီလိုမဟုတ်လားအဲ့ဒါလို့သိမှပဲကိလေသာ ကိလေသာငြိမ်းမှပဲသိကြသလားအဲ့တော့အခြေခံကပါလဲဝီရိယတတ္တလာတတ္တကဘာတော့ယုံကြည်မှုဘာကိုယုံကြည်တာတော့ဘုရားတရားတန်ခါကိုယုံကြည်တယ် တရားကိုယုံကြည်တယ်ဆိုတော့အခုအာထုတ်တဲ့တရားကောမပါဘူးလားအာထုတ်တဲ့တရားလည်းယုံကြည်တယ်ဒီတရားအာထုတ်ရင်အမှန်တိုင်းသိမယ်အမှန်တိုင်းသိရင်ကိလေသာငြိမ့်မယ်ကိလေသာငြိမ့်ရင်ဆင်းရဲငြိမ့်တယ်အဲ့လိုမဟုတ်လားအဲ့တော့အခြေခံကဘာလို့လဲတတ္တာယုံကြည်မှုဟုတ်ကဲ့လား ဓမ္မလည်းပဲငါကိုယ်နေကသာသွားပြန်ပြီဟုတ်ကလားဒီတော့သတ္တာဝိရိယသတိသမာဓိပညာဟုတ်ကဲ့လားအဲ့ဒါကိုဣန္ဒြေ၅ပါးလဲခေါ်တယ်ဟို၅ပါးလဲခေါ်တယ်ယောဂီရဲ့အည်အသွေး ၅မျိုးလဲခေါ်တယ်ဟုတ်ကဲ့လားဒီတော့ယုံကြည်မှုအာကောင်းမှဝီရိယအာကောင်းသည်ဝီရိယအာကောင်းမှတတိဆက်ဆက်သည်တတိဆက်ဆက်မှတမာရီအာကောင်းသည်တမာရီအာကောင်းမှ ပညာသို့မဟုတ်ဉာဏ်ထိုးတွင်သိမြင်တဲ့ပညာအာကောင်းသည်ဒီလိုမဟုတ်လားထိုးတွင်သိမြင်တဲ့ပညာအာကောင်းမှာကိလေသာငြိမ်းသည်ကိလေသာငြိမ်းမှာဆင်းရဲငြိမ်းသည်ဆင်းရဲငြိမ်းမှာအဲ့ဒီတိုင်းဟုတ်ကဲ့လားရှင်သာမဏေဝတ်တဲ့ပုဂ္ဂိုလ်ရောယဟန်ပြုတဲ့ပုဂ္ဂိုလ်ရော အဲ့ဒီလမ်းအတိုင်းသွားရမှာမဟုတ်လားယောဂီကရောအတူတူပဲဟုတ်ကဲ့လားကိုင်းဆိုတာယုံကြည်မှုအာကောင်းမှယုံကြည်မှုအာကောင်းမှဝိရိယအာကောင်းသည်ဝိရိယအာကောင်းသည်ဝိရိယအာကောင်းမှဝိရိယအာကောင်းမှတတိဆက်ဆက်သည်တတိဆက်ဆက်သည်တတိဆက်ဆက်မှ မာဓိအာကောင်းသည်သမာဓိအာကောင်းမှထိုတွင်သိမြင်သောပညာဖြစ်ပေါ်သည်ထိုတွင်သိမြင်သောပညာဖြစ်ပေါ်မှကိလေသာငြိမ်းသည်ကိလေသာငြိမ်းမှဆင်းရဲငြိမ်းသည် ဆင်းရဲငြိမ်းမှချမ်းသာရသည်တိုင်းဆိုတာ တစ်ခေါက် 好。 ရှင်ပြုတာယဟန်ပြုတာအဲ့ဒီလမ်းအတိုင်းသွားဖို့မဟုတ်လားအဲ့ဒီလမ်းအတိုင်းမသွားရင်တော့ရှင်ပြုရကြိုးယဟန်ပြုရကြိုးနတ်ပါမလားယောဂီကကိုတရားအထုရကြိုးနတ်ပါမလားလူရင်းကကိလေသာငြိမ်းဖို့ပေါ့ဟုတ်တယ်မဟုတ်လားကိလေသာငြိမ်းရင်ချမ်းသာရတယ်မငြိမ်းရင်မငြိမ်းရင်ဆင်းရဲရတာပေါ့ မဟုတ်ဘူးလားကိလေသာမငြိရင်ဘာရသလဲဒီလိုဆိုတော့ကိလေသာတွေကဆင်းရဲတရားတွေပေါ့သိကြသလားဒါဖြင့်အဲ့ဒီကိလေသာကလူကိုဆင်းရဲအောင်လုပ်တယ်ပေါ့နှိမ့်ဆက်တယ်ပေါ့ပူလောင်အောင်မြိုက်တယ်ပေါ့ကြည်လင်စေသလားညှဉ်းနှွမ်းစေသလား ကြည်လင်စေတယ်ကြည်လင်စေသလားညှဉ်းနှွမ်းစေသလားဒါဖြင့်ကိလေသာဆိုတာဆင်းရဲစေတတ်တဲ့တရားနှိမ့်ဆက်တတ်တဲ့တရားပူလောင်စေတတ်တဲ့တရားညှဉ်းနှွမ်းစေတတ်တဲ့တရားဟုတ်သလားအဲ့လိုအဓိပ္ပာယ်ဖော်နိုင်လား အဲ့ဒီတရားအဲ့ဒီစိတ်မှန်သမျှဟာပါလေသူတို့ရှိနေသမျှဆင်းရဲနေပဲသူတို့ငြိမ့်သွားမှပဲသိကြသလားနားထောင်ကြည့်ပါမှားရင်မှားပါတယ်ဖះလို့ထောက်လိုက်ပါပြင်ပေးမယ်နော်မှန်ရင်တော့ဘာလို့อ่ะဟမ် လက်ခုပ်တီးရမလားသာဓုခေါ်ရမလားဟမ်ဟေး gain ဆိုမနောမိမိကိဉ္ယာတတ္တဝါကိုပြာပါလိုက်စုပူလောင်စေတာနှိမ့်ဆက်တတ်၍ထထညစ်ပေပြုရလေဆဲတွေကိလေသာ လဲသာဓုခေါ်တာသိကြသလားသိပါပါဘုရား gain လိုက်ဆိုမိမိကိဉ္ယာမိမိကိဉ္ယာတတဝါကိုတတဝါကိုပြာပါလိုက်စုပြာပါလိုက်စုပူလောင်စေတပူလောင်စေတနှိပ်စေတတ်၍နှိပ်စေတတ်၍ထထညစ်ပေထထ ပြုရလေဆယ်တွေကိလေသာမိမိကိညာတတဝါကိုပြပါလိုက်စုပူလောင်စေတနှိပ်စက်တတ်၍ထထညစ်ပေ ပြုရလေဆဲတွေကိလေသာမိမိကိညာသတ္တဝါကိုပြပါလိုက်စုပူလောင်စေတနှိမ့်စေတတ်၍ထထညစ်ပေ ပြုတွတ်လေဆယ်တွေကိလေသာ တော့မိမိစိတ်ထဲမှာကိလေသာဝင်နေပြီဆိုရင်ကိလေသာတစ်ခုခုကိလေသာ10ခုမှာတစ်ခုခု စိတ်ထဲဝင်နေရင်စိတ်ကဖြူသလားမဲသလားမဲရင်ဆင်းရဲသလားချမ်းသာသလားကြည်လင်သလားနောက်ကျသလားနောက်ကျရင်ဆင်းရဲသလားချမ်းသာသလား အဲ့ဒီကိလေသာဝင်နေရင်စိတ်ကလေးကအေးချမ်းနေတယ်ပူလောင်နေလားပူလောင်နေဆိုတော့ဝမ်းသာတာပေါ့ဆင်းရဲသလားချမ်းသာသလားဟုတ်ကဲ့လားဒီတော့အဲ့ဒီကိလေသာတွေမိမိရဲ့စိတ်တဏ္ဍာမှာရှိနေတာကောင်းသလားမရှိတာကောင်းသလား အဲ့ဒီမရှိအောင်လို့ပဲအခုကြိုးစားနေတယ်မဟုတ်လားဘာတရားတွေနဲ့များကြိုးစားနေတော့ဘယ်လမ်းနဲ့ကြိုးစားတော့တတ္တဝိရိယသတိသမာဓိဟုတ်တယ်မဟုတ်လားအဲ့ဒါလို့ကြိုးစားနေတာ စိတ်နောက်ကျူအောင်လားကြည်လင်အောင်လားသိကြသလားသိပါပါအင်မတန်ကြည်လင်အေးမြတဲ့ရေခံများတခါတရံတွေ့ပြီးရေတဲ့ကြည်ဘူးလားကြည်ပါပါအင်မတန်ကြည်လင်အေးမြတဲ့စံကြောင်းလေးတွေ့တဲ့အခါတော့ရေတဲ့ကြည်ဘူးလား အဲဒါလို့ကြည်လိုက်တဲ့အခါကျတော့ရေထဲမှာဘာတွေတွေ့ရအဲကိုရုပ်ကိုတွေ့ရတယ်ဒီပြင်မှာဘာတွေတွေ့သေးတော့ဟမ်ကြောက်စရကြောက်စရခဲတွေတွေ့တယ်ဒီပြင်ကငါးတွေတွေ့တယ်ဒီပြင်ကဟမ်ရေးပါတယ် ရေမော်တွေတွေ့တယ်ကြည်လင်တဲ့ရေရေမော်ရှိမလားရှိပါဘူးဘယ်တွေ့မလို့တိပြင်းတော့အော်ခရီးဟုတ်ပြီတွေ့ရတာအဲပြီးတော့ဖားလေးများတကောင်တလေးမတွေ့ဘူးလားအဲမတွေ့ဘူးဒီလိုဆိုမျက်စိမျက်စိမကောင်းလို့ပဲရောက်သွားလေးများတော့တွေ့သေးလား အများကြီးပါလားသဲပုံလေးရောမတွေ့ဘူးလားဒါဖြင့်နောက်နေတဲ့ရေကန်နောက်နေတဲ့ချောင်းအဲ့ဒါကြည့်ရတဲ့အခါကျတော့ကောပါတွေတွေ့အမိုက်တွေတွေ့တယ်အထူးသဖြင့်ရွှွ့နေမတွေ့ဘူးလားစင်ကြယ်တယ်နော် ဟုတ်ကဲ့လားကိုင်းဒါဖြင့်နားထောင်ကြည့်စမ်းပါအေးမြကြည်လင်ကမ်းရေပြင်ဝဲပါတယ်တော့အဲ့ဒါဆက်လိုက်ရင်ဘယ်လိုဆက်ရမလို့ ဆိုအေးမြကြည်လင်ကံရေပြင်းဤအောက်တွင်ရှိညာငါလိတ်ဖာနေရောက်သွားခယူအစုစုကိုကြည့်ရှုလိုက်လင် ထင်တယ်မြင်သို့ကြည်လင်စိတ်ဖြူထိုသည်သူကကိုသူအကျိုးနှစ်ဦးယိုနှင်းမကြိုးဖို့သည်နိဗ္ဗာန်ထိသည် သူဤစိတ်ဓာတ်ကြည်သောကြောင့်သူဤစိတ်ဓာတ်ကြည်သောကြောင့်အေမြကြည်လင်ကံရေပြင်းဤအောက်တွင်ရှိညာငါလိပ်ဖာနေငါ အစုစုကိုကြည်ရှုလိုက်လင်ထင်းတယ်မြင်တို့ကြည်လင်စိတ်ဖြူထိုသည်သူကကိုယ်သူအကျိုးနှုတ်ယိုနှင့်မကြိုးဖို့သည် နိဗ္ဗာန်ထိသည်သူဤစိတ်ဓာတ်ကြည်ရောကြောင့်အေးမြကြည်လင်ကံရေပြေဤအောက်တွင်ရှိညာငါလိပ်ဖာနေရောက်သွားခယူ အစုစုကိုကြည့်ရှုလိုက်လေထင်းနေမြင်သို့ကြည်လင်စိတ်ဖြူထိုသည်သူကကိုသူအကျိုးနှုတ်ကြိုနှင့်မကြိုးဖို့သည် နိဗ္ဗာန်ထိသည်သူဤစိတ်ဓာတ်ကြည်သောကြောင့် ဓိပ္ပာယ်ကပါတယ်တော့လေဟွန်းညားလည်းလည်းပြောရဲ့ပြောလည်းမပြောနိုင်မပြောနိုင်တော့လေငါနာသက်သာတာပေါ့ဟုတ်လားမပြောနိုင်တာနားလဲလို့လားနားမလဲလို့လား ဒါဖြင့်နားလဲပါတယ်ဆိုတဲ့စကားလိန်တာပေါ့ညာတာမမှန်တာဟမ်မသိလို့အဲမသိလို့ဟွန်းတပိုက်စီ ဆိုကြည့်လေအေးမြကြီးလင်ကံရေပြင်းဤ အောက်တွင်ရှိညာငါလိပ်ပါနှင့်ရောက်သွားခယုအစုစုကိုကြည့်ရှုလိုက်လျင်ထင်းထင်းမြင်တို့အဲ့ဒီအထိတစ်ချက်စဉ်းစားလိုက်ထင်းထင်းမြင်တို့ဆိုတာထင်းထင်းမြင်ရသလိုပဲဒါပြောရမဟုတ်လားအဲ့တော့ဗာအဲ့အဲ့ဒီရှေးပိုင်းကအတိတ်ပဲပါတယ်တော့ ကြည်လင်းနေတဲ့ကံရည်ပြင်းအောက်ကြည့်လိုက်လို့ရှိရဲ့ငါလည်းမြင်ရတယ်လိတ်လည်းမြင်ရတယ်ခရုလည်းမြင်ရတယ်ရောက်သွားလည်းမြင်ရတယ်ဘာကြောင့်မြင်ရသလဲရေးကြည်လို့မဟုတ်ဘူးလားသိကြလားအဲ့ဒါကဥပမာမဟုတ်လား ဟိုဘက်ကဥပမေယကချင်းတင်းပြင်းတို့ကြည်လင်စိတ်ဖြူထိုးသည်သူကဘလို့ပုံရတဲ့တော့စိတ်ကြည်လင်နေတဲ့ပုဂ္ဂိုလ်ဆိုကြတဲ့ကသူ့စိတ်ထဲမှာကိလေသာတွေပြည့်နေတာပေါ့ဘယ်လိုပါလဲ အဲကိလေသာမရှိဘူးစင်ကြဲနေတော့စိတ်သူစိတ်ကကြည်လင်းနေတယ်ဟုတ်တယ်မဟုတ်လားကြည်လင်းနေတယ်ကြည်လင်းတော့ကိုယ်အကျိုးစီးပွားလည်းသိတယ်မြင်တယ်သူတော်ဘာရဲ့အကျိုးစီးပွားလည်းသိတယ်မြင်တယ်နှစ်ဦးလုံးရဲ့အကျိုးစီးပွားကိုလည်းသိတယ်မြင်တယ်အဲ့ဒီအကျိုးစီးပွားဟာလောကီအကျိုးစီးပွားတယ်မဟုတ်ဘူး လောကုတ္တရာအကျိုးစီးပွားဖြစ်တဲ့မဲအကျိုးလည်းသိမြင်တယ်ဖိုလ်အကျိုးလည်းသိမြင်တယ်ဘယ်အထိသိမြင်လဲဘာကြောင့်မလဲဩစိတ်ကြည်လင်လို့ဘာကြောင့်ကြည်လင်သလဲအဲ့တော့ကိလေသာရှိနေရင်ကိုကြိုးသူကြိုးမကြိုးဖို့ကြိုးသိပါမလား ဒေါသဖြစ်နေရင်ကိုကျိုးသူကျိုးသိမလားသိပါဘူးလောဘကြီးနေရင်ရောကိုကျိုးသူကျိုးသိမလားသိပါဘူးမာနတက်နေရင်ရောကိုကျိုးသူကျိုးသိမလားသိပါဘူးစိတ်တွေပြောင်းလဲပြီးဟိုစဉ်းစားဒီစဉ်းစားဟိုပြေးဒီပြေးဟိုရောက်ဒီရောက်ဆိုရင်ရောသိမလားအဲ့ဒါစိတ်ကြီးလို့လားစိတ်နောက်လို့လားစိတ်နောက်တယ်ဆိုတာကိလေသာတွေပြည့်နေတာမဟုတ်လား ဒါဖြင့်ကြည်ရာကောင်းသလားနောက်သာကောင်းသလားအဲဒါကြည်ရာကောင်းတော့အမြဲတမ်းကြည်နေအောင်အနောက်မှန်သမျှဖယ်ရှားပြရမယ်ဟုတ်တယ်မဟုတ်လားအနောက်မှန်သမျှဖယ်ရှားခြင်းလို့ကိုရင်ဝတ်လာတယ်အနောက်မှန်သမျှဖယ်ရှားခြင်းလို့ဥပဇင်ဝတ်လာတယ်အနောက်မှန်သမျှဖယ်ရှားခြင်းလို့သီလရှင်ဝတ်လာတယ် အနောက်မှန်သမျှဖယ်ရှားခြင်းလို့ယောဂီဒီလိုပြီးတရားအထုတ်တယ်ဒီလိုမဟုတ်ဘူးလားဒါဖြင့်ဒီအလုပ်တွေကအလုပ်ကောင်းနေလားအလုပ်ဆိုးနေလားဘာကြောင့်အလုပ်ကောင်းခေါ်နိုင်သလဲကိလေသာအနောက်အကျုတွေပယ်ရှားနိုင်စေတဲ့အလုပ်အလုပ်တွေဟုတ်လား gain ဒီလောက်ပြောတော့သဘောပေါက်ပြီလား ဆိုပါဘူးတဲ့တဲ့ပြောတော့သဘောပေါက်တာပဲနော်။ဒါရင်ဆိုစားအေမြတ်ကြီး စိတ်ဓာတ်ကြည်ဖို့မလိုဘူးလားအမြဲတမ်းကြည်နေဖို့လိုတယ်ဟုတ်ကဲ့လားအဲ့ဒါဟာမြတ်စွာဘုရားရဲ့တရားတော်ပါဠိစကားကိုဗမာပြန်ပြီးတော့ဆောင်ပုတ်စီထားတာမကောင်းဘူးလားတရားသဘောအင်မတန်ကောင်းအင်မတန်နည်းနည်းတယ်နော် ယောဂီတို့ဒီဆောင်ပုဂ္ဂိုလ်ဘယ်နှခါများကြာဘူးတော့တစ်ခါမှမကြာဘူးဟုတ်ကဲ့လားဒါပေတဲ့ဒီဆောင်ပုတ်စီထားတာတိတ်မကြတိတ်မကြသေးဘူးတခါမှမကြဘူးသာထောက်ရင်ဘယ်လောက်ကြာသွားတော့စီတာအကြာကြီးပါ ကိုရင်တော့မှမကြဘူးသေးဘူးဆိုတော့အကြာကြီးဟုတ်မလားမကြသေးပါဘူးဘယ်နေ့လောက်ကထင်တော့အေးစိတ်မကြသေးပါဘူး1330ပြည့်နှစ်ကစီထားတာဟမ်ဘယ်လောက်ကြာတော့ ဟမ်နှစ်ပေါင်း40နီးပါးကြာပြီမဟုတ်လားဟုတ်ကဲ့လားနှစ်ပေါင်း40နီးပါးကြာရတာနဲ့တခါမှမကြောက်ဘူးလားတော့အံ့ဩစရာမကောင်းဘူးလားကောင်းပါဘောတို့အမှမပြောပဲနဲ့မဟုတ်လားအဲ့ဒါ ညကမှတရားပွဲမှာဒီဆောင်ပုတ်စပြောတာဟိုကရွှေတန်လင်းတရားပွဲမှာဒါကြောင့်ပြည်ပကလူတွေမှဒီတရားကြားဘူးရင်ကျောင်းတွင်ကရိတ်တာတွင်က ပုဂ္ဂိုလ်တွေလည်းကြားဘူးမှတော်ဦးမှာပါဆိုပြီးအခုပြောပြတာမကောင်းဘူးမဟုတ်လားဘာကောင်းတာတို့တရားကောင်းတာဟုတ်ကဲ့လား ကိုင်းပြန်တစ်ခေါက်ဆို စိတ်ဓာတ်ကြည်ဖို့ရေးမကြည့်ဘူးလားစိတ်ဓာတ်ကြည်ရင်ရုပ်ဓာတ်လည်းကြည်လင်းမလားဘူးလားအဲ့ဒါလို့ဆိုရင်စိတ်ရုပ်ပါကြက်တရေရှိမလားဘူးလားဒါကြောင့်မလို့အတွင်းကကြည်ဖို့အရေးကြီးတယ်အတွင်းကြည်ရဲ့အပြင်လည်းကြည်တယ်ဟုတ်လားအဲ့ဒါလို့ကြည်စေတဲ့အကျင့်သုံးပါးရှိတယ် စိတ်ဓာတ်ကြည်စေတဲ့အကျင့်သုံးပါးရှိတယ်စိတ်ဓာတ်ကြည်စေတဲ့အကျင့်ပဲနှစ်ပါးတော့စိတ်ဓာတ်ကြည်စေတယ်ဆိုရဲကနောက်ကျနေတဲ့မကောင်းတဲ့စိတ်အငြိအကျေးတွေပယ်ရှားနိုင်တဲ့အကျင့်လို့မခေါ်ဘူးလားဒါဖြင့်ယောဂီရဲ့လက်နဲ့ကောလို့ဘောမခေါ်နိုင်ဘူးလား နောက်ကျနေတဲ့မကောင်းတဲ့စိတ်တွေကိုတိုက်ထုတ်ပြလိုက်တာမဟုတ်ဘူးလားတိုက်ထုတ်ပြလိုက်တော့မကောင်းတဲ့စိတ်အငြိအကျေးအမဲတွေစင်သွားတဲ့အခါကျတော့ဗာစိတ်တွေပဲကြံလဲကြည်လင်တဲ့စိတ်တွေပဲကြံတယ်အဲ့ဒီနောက်ကျညင်မဲနေတဲ့စိတ်တွေကိုတိုက်ထုတ်ဖို့ရာဆိုတာလွယ်သလားခက်သလားအဲခက်တယ်ဆိုတော့အဲ့ဒီ နောက်ကျနေတဲ့စိတ်တွေဖြူစင်းသွားအောင်လှုပ်နိုင်တဲ့အကျင့်ကိုလက်နဲ့လို့ခေါ်ရင်မရဘူးလားမရပါဘူးရသလားဟုတ်သလားဒါဖြင့်အဲ့ဒီလက်နဲ့သုံးပါသိခြင်းနားထောင်ပြင်စေဆင်နွဲအောင်ပွဲချိန်တွင်နတ်တို့ကလည်းပျော်ပွဲဆင်ခြင်း ထိုကြောင့်သင်တို့တိုက်ဖို့ပြင်းစင်လက်နဲ့ဆွဲတိုက်ပွဲကိုစီဝဲသီလလက်နဲ့ဝင်လဲဖြူစင်သမာဓိလက်နဲ့စိုက်လျက်တည်လင်ပညာလက်နဲ့ခွဲဖြဲသုတ်သင်စေအောင်ပွဲစင်နွယ်သိကြပင်နားလည်ပြီလား အဲ့ဒီအသင်အကျင့်သုံးပြလက်နဲ့သုံးခုကဘယ်ဟာလဲသိကြပြီလားအဲ့ဒီလက်နဲ့သုံးပါကြာကြာနာနာသွေးပြီးတော့ไก่ဆွဲပြီးတိုက်ပွဲဝင်လို့ရှိရင်တော့အညင်အမဲတွေဟာဖြူစင်းပြီးတော့ကြည်လင်းသွားမယ်မဟုတ်လားကြည်လင်းရင်တော့ချမ်းသာပြီကဲဒါဖြင့် အဲ့ဒါကြားဖြတ်ဆိုလိုက်စမ်းပါဦးပဲပြင်းလဲဆင်နွဲအောင်ပွဲချိန်တွင် စကပြောတဲ့ကိုရင်ဝိကြတယ်ယဟန်ဝိကြတယ်ရည်ရွယ်ချက်ကဘာလဲဆိုတော့နိဗ္ဗာန်ရဖို့နိဗ္ဗာန်ဆိုတာဘာလဲဆိုတော့ချမ်းသာအဲ့ဒီချမ်းသာကကိလေသာငြိမ်းမှရတယ်ဒီလိုမဟုတ်လားအဲ့ဒီကိလေသာရှိနေရင်စိတ်ဟာနောက်ကျနေတယ်ညင်မဲနေတယ်ဒါကြောင့်မကြိုးဖို့သည်မရနိုင်ဘူးဒီလိုမဟုတ်လားကြည်လင်တယ်ဆိုလို့ရှိရင်တော့မလဲရဖိုလဲရ နိဗ္ဗာန်လည်းရဒီလိုမဟုတ်လားအဲ့တော့ယဟန်ဝတ္တာကိုရင်ဝတ္တာယောဂီလုတ်တာအဲ့ဒီရည်ရွယ်ချက်မဟုတ်လားဒါကြောင့်မလို့ပဲအစကဆိုရမဟုတ်လားဟောဟောဒီမြတ်စွာဘုရားရဲ့တတိဖြင့်ကိလေသာစစ်ပွဲမှာဆင်နွယ်ဖို့ရာ အတွေ့အခုစစ်ပြင်းနေပြီဆိုပြီးနတ်တွေက ပြောကြပြီးသဘောကျကြတယ်ဆိုမဟုတ်လား နောက်တစ်ခါယဟန်ဖြစ်ရှင်ဖြစ်တယ်လေဟောဟောရိယဟန်ဟောရိရှင်ဟန်ကိလေသာတိုက်ပွဲဆင်နွှဲနေပြီသူတော့နိုင်တော့မှာပဲဆိုပြီးတော့နတ်တွေကပြောပြီးသဘောကျကြတယ်ဆိုမဟုတ်လားမှန်လားပါမှန်လားပါနဲ့တကယ်သိလို့ပြောတာလားနောက်အဲ့ဒီကိုရဲ့အဲ့ဒီယဟန်အဲ့ဒီယောဂီကတိုက်ပွဲဆင်နွှဲလို့မလို့ကိလေသာအနောက်အကျူတွေ ပယ်ရှားနိုင်ပြီးတော့ကြည်လင်တဲ့စိတ်အစုနဲ့နိဗ္ဗာန်ရနေပြီဆိုတော့လည်းပဲနတ်တွေကပြောကြပြီးတော့သဘောကျတယ်ဆိုမဟုတ်လားအဲ့ဒါကိုပြောနေတာပါနော်ကဲမှန်လားပါမှန်လားပါဆိုတဲ့လူတွေက အစကနေဆိုတာ တက်တော်တာပဲနော်မမေ့ဘူးနော်ကဲဒါဖြင့်နောက်တစ်ခေါက် စိတ်ကြီးသွားလားကြီးပြီဆိုရင်ချမ်းသာသလားဆင်းရဲသလားအဲဒါအဲ့ဒီကြည်ဖို့ပဲအရေးကြီးတယ်ဆိုတာသဘောပေါက်ပေါ့ဟုတ်ကဲ့လားအဲ့ဒီကြည်အောင်ကလည်းသီလသမာဓိပညာချင်းဟုတ်ကဲ့လားသီလသမာဓိပညာမကျင့်နိုင်သေးခင် ရေတို့ဆင်းမီတို့နေလေများကောမလို့ခြင်းဘူးလားစိတ်ကြည်စေတဲ့ဆင်းမီတို့နေလေလိုခြင်းသလားဘာလို့လိုခြင်းတော့စိတ်ကြည်ခြင်းလို့ပါဗျာဟုတ်လားညကတော့အဲ့ဒီဆင်းမီတို့နေတော့တန်ရွှေတန်လင်းတရားပွဲပြောခဲ့တယ် ဒီမှာတော့မပြောဘဲဖွက်ထားလိုက်မှနဲ့တူတယ်အခုနသီလသမာဓိပညာအကျင့်နည်းကတော့မြစ်ဖြတ်စေနီးပါနည်းတယ်တော့မြစ်ဖြတ်စေနီးဆိုတော့နောက်ထပ်ပြန်ပြီးစိတ်နှောက်အောင်မလားမနောက်ခုဆိုလို့ရှိရင်တော့တရားလေးမျက်စောင်းမထိုးနဲ့တော့ဟုတ်ကဲ့လားတရားလေးလားရွာသားကြီးလားရွာသားကြီးနော်မျက်စောင်းမထိုးနဲ့တော့ ဆေမီတို့ကယောဂီတို့သိပြီးသားပါယောနိသောမနတိကာရအဲ့ဒါပဲအဲ့ဒါဆေမီတို့ယောနိသောမနတိကာရတင်းတင်းအောင်နှလုံးသွင်းခြင်းအစဉ်ပြေအောင်နှလုံးသွင်းခြင်းကုသိုလ်ဖြစ်အောင်နှလုံးသွင်းခြင်းအရာရာမှာအကောင်းဘက်ကကြည့်ခြင်းဟုတ်ကဲ့လား အဲဒီဆေးမိတို့နဲ့စိတ်မကြည်လင်နိုင်ဘူးလားကြည်လင်နိုင်တယ်အဲ့ဒါပဲညအဲ့ဒါလေးပဲပြောခဲ့တယ်အခုယောဂီတွေကြတော့ယောဂီတွေကလက်တွေ့သမားတွေမို့လို့မြစ်ဖြတ်စေနီးပါပြောလိုက်တာဟုတ်ကဲ့လားမြစ်ဖြတ်စေနီးရပဲဟာလဲသီလသမာဓိပညာဟုတ်ကဲ့လားစေမီတို့ကပဲဟာလဲ ယောနိသောမနတိကာရဆိုတာဘာလဲဟုတ်ကဲ့လားအဲ့လိုဆိုရင်ကံရည်ပြင်းကြီးကြီးလဲမသွားဘူးလားကြီးလဲသွားရင်အောက်ထဲကရှိသမျှအကုန်မမြင်နိုင်ဘူးလားဟုတ်ကဲ့လား အဲဒါမြစ်ဖြတ်ဆေးကိုမသုံးနိုင်သေးရင်ဆေးမီးတို့ကိုလက်ကင်ထားဟုတ်ကဲ့လားမြစ်ဖြတ်ဆေးကိုသုံးနိုင်တဲ့အခါမှာသုံးဟုတ်ကဲ့လားကဲမူလဆောင်ဖို့ပြန်ဆိုအောင်ပါတဲ့ 靠。 ယောဂီတို့ဟာမိမိတို့စိတ်ဓာတ်အစွမ်းကုန်အမြင့်ပြအပြည့်အစုံအကျွင်းအကြံမရှိကြည်လင်အောင်မြစ်ဖြတ်စေဖြစ်တဲ့သီလသမာဓိပညာအကျင့်တရားတွေကို ပြည့်စုံအောင်ကြိုးကြိုးစားစားကျင့်ကြံပွားများအထောက်နိုင်ကြပါစေ။